ယနေ့သာသနာတော်တက္ကရာ2555ခုနှစ်လူတော်ဟာကောဇာတက္ကရာ1384ခုနှစ်83ကနေပြီးတော့84ခုနှစ်ကျောင်းသွားပြီဘုရုကိမန္တနွေလရာသည်တကုဏပြည့်ကျော်7ရက် ညမနှစ်ဆန်းတရနေ့ယနေ့ရှင်မင်းဝသာသနာရိတ်တာတို့ဓမ္မတဝနာကုသိုလ်ဒုလာရောက်စီပူကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုနှစ်သက်မှာဟောတဲ့အတွက်ကြောင့်မို့နှစ်သက်မင်္ဂလာတရားတော်ပါတရားတော်လဲ နှစ်သိမ့်မင်္ဂလာတရားဒီနေ့ဟာ1383ခုနှစ်ကနေပြီးတော့1384ခုနှစ်ထဲရောက်လာပြီဆိုတော့ဒီနှစ်ကုန်ဆုံးသွားပြီးတော့နောက်ထပ်တစ်နှစ်ဟိုပြီးတော့တစ်နှစ်ကြီးလာပြီပေါ့မိမိတို့ရဲ့အသက်နဲ့ပြောမယ်ဆိုရင်မိမိတို့ဟာတစ်နှစ်အသက်ကိုကြီးသွားပြီဘာဖြစ်သွားပြီလဲ ပိုပြီးတော့ကြီးသွားပြီတစ်နှစ်ကုန်သွားပြီဖြစ်တဲ့အတွက်နောက်တစ်နှစ်ထည့်ရောက်လာတစ်နှစ်တစ်နှစ်နဲ့ပိုပိုပြီးတော့ကြီးလာပြီအဲ့ဒါလေးကိုမိမိတို့ကပြန်ပြီးတော့သံဝေကဉာဏ်လေးတွေဖြစ်ဖို့လိုအပ်တယ်မိတို့ပုထုဇဉ်ပြည်ပြီးမိလျော့ပြီးတော့တစ်နှစ်ကုန်သွားရင်လေပျော်ပျော်ပဲဘာမှ မသိလိုက်မိမိတို့တွေးနေတာကမိမိတို့ရဲ့မိသားစုအရေးစာဝတ်နေရေးစသည်ပေါ့ဒါတွေပဲတွေးနေတော့မိမိကိုယ်ကိုမိမိတစ်နှစ်တစ်နှစ်ကြီးလာကြီးလာမှတတိမထားမိဘူးဖြစ်တယ်အဲဒီလိုတတိမထားမိပဲမိလျော့ပြီးတော့နေတဲ့ခါကလာကြမိမိရဲ့ဒီမှာကုသိုလ်ရေးတွေ ပြုဖို့အတွက်ကနှောင့်နှေးပြီးတော့ဒါနသီလဘာဝနာဆိုတဲ့ကုသိုလ်ပြုဖို့ကြတော့နှေးနေအဲဒီမှာအသေးကနေပြီးတော့အရင်ဥစွာမှဆိုပါလေဒါကြောင့်သင်္ကမတံဝယောဝုဒ္ဒစေနာမရဏသန္တိကာဇိဝိတောနာဂတိရတပင်္ဂောနတံသူဝေသူဝေ သင်္ကမတဝယောဝုဒ္ဒစိဏမရဏတန္တိကဇီဝိတုံနာဂတိရတ္တပင်ောလတံသူဝေသူဝေဘောတောဗုဒ္ဓဝါရီကဘာဤ၌ပါရမီစုဆောင်အိုယောဂီသူတော်စင်အပေါင်းတို့သင်္ကမတပညာနှစ်ပြောင်းတခေလောင်း၍အဟောင်း ကွယ်ကြောက်အသစ်တို့ရောက်ခဲ့ကြကုန်ပြီမိမိတို့နေ့ကပဲနှစ်ဟောင်းကုန်ခဲ့ပြီဘာကုန်ခဲ့ပြီနှစ်ဟောင်းကုန်ပြီးတော့ဒီကနေ့နှစ်သစ်တို့ရောက်လာပြီ1383ခုနှစ်ဆိုတဲ့နှစ်ဟောင်းကုန်ဆုံးခဲ့ပြီဒီနေ့1384ခုဆိုတဲ့နှစ်သစ်တို့ရောက်ခဲ့ပြီ။ သင်္ကမတပညာနှစ်ပြောင်းတစ်ခေလောင်း၍အဟောင်းကွယ်ပြောက်အသစ်တို့ရောက်ခဲ့ကြကုန်ပြီဝယောဝုဒ္ဓအရွယ်ကြီးရင်ပဲနှင်းနှင့်ညာတင့်တင့်ရွှတ်ဆိုနောက်ထ၍မပြိုနိုင်ကြကုန်ပြီတနှစ်ကုန်ဆုံးသွားပြီဆိုတဲ့အခါကလည်းကြတော့မိမိတို့တတွေ့ဟာလည်းပဲတနှစ်ပို့ပြီးတော့အရွယ်တွေနုပြိုလာတာလားကြီးညံ့လာတာလား ဝယောဝုဒ္ဓရွယ်ကြည်ရင်ဘယ်နည်းနှင်းမြတင့်တင့်ရှင်ဆို နောက်ထပ်လို့မပြုံနိုင်ကြကုန်ပြီအရွယ်ကြည်ရင်လာပြီဖြစ်တဲ့အတွက်ကြောင့်မို့မိမိတို့ရဲ့အရေးစင်းနေတောင်းရည်တွေဟာနုပြိုးလာတာမဟုတ်ဘူးရင်းရောပြီးတော့အိုမင်းလာပြီယိုယွင်းလာပြီဇိနာချိန်တိုင်းယိုယွင်းတရွေ့ရွေ့အိုမင်းကြကုန်ပြီဖြစ်၍ ဘုန်းကြီးတို့အချိန်တိုင်းအချိန်တိုင်းတစ်စက္ကန့်ပြီးတစ်စက္ကန့်တစ်မိနစ်ပြီးတစ်မိနစ်တနာရီပြီးတနာရီတနေ့ပြီးတနေ့တရက်ပြီးတရက်ဆိုတာလို့မိမိတို့ရဲ့အချိန်တွေကနေပြီးတော့တရွေ့ရွေ့ရွေ့သွားသလိုတဖြည်းဖြည်းတဖြည်းဖြည်းနဲ့မိမိတို့ဟာလည်းပဲပုံမင်းချင်းရော်တဲ့ဘက်ကိုရောက်လာဒိနာချိန်တိုင်းယိုယွင်းတရွေ့ရွေ့ပုံမင်းကြကုန်သည်ဖြစ်၍ တဖြည်းဖြည်းအိုလာပြီဆိုတဲ့ခါကဏ္ဍကြတော့တဖြည်းဖြည်းအိုရာကနေနာလာမယ်နာရာကနေပါပြစ်မှာပြီးတော့သေဖို့ဝေးလာတာလားနီးလာတာတနေ့ကုံသွားပြီဆိုရင်တနေ့သေတဲ့ပဲနီးလာပြီတနေ့ကုံတိုင်းတနေ့ကုံတိုင်းမိမိသေမဲ့ဘက်ကိုဝေးတာလားနီးတာလားဆိုကြည့်လိုက်စမ်းပါတနေ့ကုံပြန် မာယုံနာသေယံတနှစ်နီးခဲ့သည်တနှစ်ကုန်ပြန်မာယုံနာသေယံတနှစ်နီးခဲ့သည်ဆိုလိုက်ပါ နှစ်နီးလာပြီဒါပေမဲ့လို့ဘုန်းကြီးတို့ပုထုဇဉ်ပြီးပြီမိမိတည်တဲ့ပဲနီးလာပြီဆိုတာကိုမတွေးမိဘူးမစဉ်းစားမိဘူးသားရှိတဲ့ပုဂ္ဂိုလ်ကသားနဲ့ပြောတယ်သမီးရှိတဲ့ပုဂ္ဂိုလ်ကသမီးနဲ့ပြောတယ်ပစ္စည်းရှိတဲ့ပုဂ္ဂိုလ်ကပစ္စည်းနဲ့ပြောတယ်ယာရုရှိတဲ့ပုဂ္ဂိုလ်ကယာရုနဲ့ပြောနေကြတယ်နီးလာပြီမဲ့လို့လည်းပဲဘဝထဲမှာပြောနေကြတာလေဆိုလိုက်နီးခဲ့တော်လဲနီး ဘဝတည်းပျော်မြဲပျော်ကြသည်နိကေတော်လဲဘဝတည်းပျော်မြဲပျော်ကြသည် ဒီမှာမိမိသိမဲ့ဘက်ကိုနိလာပေမဲ့လို့လည်းပဲတတိတံဝေကတွေမဖြစ်ကြအောင်မိမိရရှိတဲ့ဘဝထဲမှာပဲသားနဲ့ပြောသမီးနဲ့ပြောပစ္စည်းနဲ့ပြောယာရုနဲ့ပြောစီးပွားနဲ့ပြောပျော်မွေ့နေကြတယ်အဲဒီလို အပျော်တွေလွန်သွားမယ်ဆိုရင်ကတော့သိလို့ရှိရင်ဘုန်းကြီးတို့ယောဂီများအပယ်နဲ့ကတော့သိကြဖို့ပဲသိပြီဆိုရင်ကတော့အပယ်အပယ်ကြဖို့ပဲ ။ဒါကြောင့်မို့ပြောကြတဲ့သူများဖို့သူတေမှုအပေရောက်ကြမည်။ဘုရားမိတရားမိသံဃာမိနဲ့အဲဒီလိုသားနဲ့သမီးနဲ့ပျော်မွေ့နေကြမယ်ပစ္စည်းနဲ့ပျော်မွေ့နေကြမယ်ဆိုရင်တေကိုတေရင်ပေကိုရောက်မှာ။ပြောကြတဲ့သူများဖို့လူသေမှုအပေရောက်ကြမည် ပျော်ကြတဲ့သူညာဖို့လူသေမှုအပေရောက်ကြမည် ရှင်မင်းဝန်ဓမ္မမိသားစုများကိုတော့အပေသေးကလွတ်စေခြင်းနဲ့ဘာသာလွတ်စေခြင်းနဲ့အပေသေးကလွတ်စေခြင်းလို့အဲ့ဒီပေသေးလွတ်နိုင်တဲ့အဆုံးအမလေးတွေဘုန်းကြီးတို့ဒီနေ့ပြောလိုက်မှဖြစ်ပါတယ်။ဒါကြောင့်ဒိဏာချိန်တိုင်းယိုရွင်တရွေ့၍အိုမင်းညာဂုံတိဖြစ်၍မရဏတန္တိကကြည်သူငယ်သူဗမဟုပဲသေဝခရီးတို့တဇတဲ့တဇနီးခဲ့ကြကုန်ပြီ ဘုန်းကြီးတို့တစ်ဆက်ကပြီးတစ်ဆက်ကတမိနစ်ပြီးတမိနစ်တနာရီပြီးတနာရီတရက်ပြီးတရက်ကုန်ဆုံးလာပြီဆိုရင်ကြီးသူတွေလည်းပဲတည်တယ်ပဲမနေဘူးလားအဲ့ဒီကြီးတဲ့ပုဂ္ဂိုလ်တွေနီးတယ်လို့ငယ်တဲ့ပုဂ္ဂိုလ်တွေကလည်းပဲပိုပြီးပို၍ပို၍နီးမလာဘူးလားဒါကြောင့်မရဏအတန်ဒီကကြည်သူငယ်သူဗမဟုပဲသေဝခရီးတို့တစားတဲ့တစားနီးကြကြကုန်၏ ဟောအသက်ကြီးတဲ့ပုဂ္ဂိုလ်တွေကတော့หนีသွားပြီငါတို့တော့လူသေးတယ်လို့တော့ဒီမတွေ့နဲ့မိမိတို့လည်းပဲအခုအသက်20ဆိုရင်အခု20တနှစ်တည်းရောက်လာပြီ25နှစ်သမားက26နှစ်တည်းရောက်လာပြီ30သမားက30တနှစ်တည်းရောက်လာပြီလူပြိုလာတာလားအိုမင်းရဲ့ရောလာတာလားအိုမင်းရဲ့ရောလာတာဆိုတော့တည်တဲ့ဝေဒနာနှိပါပြီလား မရဏအတန်တိကကြည်သူငယ်သူဘယ်မှဟုပဲတေဝခရီးတို့တဇတဲ့တဇမိခဲ့ကြကုန်ပြီအနာဂတေဇီဝိတုံအနာဂတနောက်ကာလအဝေဇီဝအစေစီရှင်ရမြော့တွေးထို့အရေးဒီကသတ္တာတွေးစဉ်တွေးစဉ်ရှင်ရခင်တဲ့မမြင်အကြောင်းတို့တော်လှလေသည်ကိုယ့်ရဲ့အသက်ကိုပြန်ပြီးတော့ဆန်းစစ်တွေ့ရှိ ဘုန်းကြီးရဲ့အသက်ကိုပဲဘုန်းကြီးပြောပြဘုန်းကြီးရဲ့အသက်ဟာအခု65နှစ်65နှစ်ဆိုတော့နောက်ထပ်65နှစ်နေဖို့ရာလွယ်ပါတော့မလားဘယ်လိုမှမလွယ်နိုင်တော့ဘူးတဲ့65နှစ်နေဖို့မလွယ်နိုင်တော့ဘူးဒါကြောင့်အနာဂတေជីဝိတောနာဂတနောက်ကလဝေ ဇီဝအစေစီရှေယမျောတွေးထို့အရေးဒီကသတ္တာတွေးစဉ်တွေးစဉ်ရှေယခင်တဲ့မမြင်ကြောင်းတို့တော်လှလေသည်မိမိအသက်40ဆိုရင်နောက်တာအသက်40နေနိုင်ပါမလားစဉ်းစားပါမိမိအသက်45နှစ်ဆိုရင်နောက်တာအသက်40အနှစ်45နှစ်ဒီအောင်နေဖို့တွေ့ပါဦးမလား ဘယ်လိုမှမလွယ်တော့ဘူးမိမိအသက်90ရေရောက်နေပြီဆိုရင်နောက်ထပ်နှစ်ပေါင်း90နေနိုင်ဖို့ရဆိုတာလွယ်ပါမလားဗျာဒါကြောင့်ရတ္တတွေးစေတွေးစေရှင်းရခြင်းတဲ့မမြင်အကြောင်းတူတော်လှလေပြီဒုဝေဒုဝေနဲ့ပြန်ခေါ်ဒီနောက်တဲ့နေ့တို့ရွေရွေတဲ့ပိုင်းရောက်တိုင်းပင်လျင်ဘင်္ဂောလတ္တပြည့်ရန်ဖန်ပြီးသူခရီးတို့ တာမနိုင်သေးမနိုင်တာစီလိုမရနိုင်ပဲအမြဲတမ်းရင်းကြိုင်လျက်ရှိကြကုန်ပြီတကားမိမိရဲ့အသက်ကိုကိုရောက်နေတဲ့အနေအထားနဲ့ပြန်ပြီးတော့တွေ့ကြည့်ပြီးတော့နောက်တာဒီအသက်တိုင်းနေနိုင်ဖို့ဆိုတာအင်မတန်မှခရင်သည် ဒီနေ့တနေ့ကုံဆုံးသွားလို့နောက်တနေ့ရောက်လာပြီတနေ့ကုံဆုံးသွားလို့နောက်တနေ့ရောက်လာပြီမနေ့ကမနေ့ကဆိုတာဒီရောက်လာပြီဆိုရင်မနေ့ကမနေ့ကနေ့ရောက်လာတိုင်းရောက်လာတိုင်းသိဖို့ဝေးဝေးသွားတာလားနိမိလာတာလားမိမိသိဖို့နီးလာပြီတရက်အသက်ကြီးသွားပြီတရက်ကုန်သွားပြီဆိုရင်တရက်အသက်ကြီးသွားပြီတရက်ကုန်သွားပြီဆိုရင်တရက်အိုသွားပြီ အဲဒီလိုအိုရာကနေနာလိုက်နဲ့နာရကနေသိလိုက်နဲ့ဒါကြောင့်မို့သူဝေသူဝေမေတ္တာကောလေးနောက်တဲ့နေ့တော့ရွေ့ရွေ့တဲ့ပိုင်းရောက်တိုင်းပင်လျင်မနေ့ကရောက်တိုင်းရောက်တိုင်းသိဖို့နီလာပေါ့နီလာပါပေါ့လားလို့ဆင်ញံနှလုံးသွင်းပြီးတော့မိမိပြုလုပ်ရမယ်ဉာဏ်ကောင်းမှုတွေသီလကောင်းမှုတွေဘာဝနာကောင်းမှုတွေဉာဏ်ဉာဏ်ကြီးပြုဖို့မလိုအပ်ဘူးလား ဒါကြောင့်သူဝေသူဝေနိဗ္ဗာန်ကိုလေနောက်တနေ့သို့ရွေ့ရွေ့တပန်းရောက်တိုင်းတင်လျင်ပင်ငောနတာပြည့်ရန်ဖန်တီးထိုခရီးသို့တဖြည်းဖြည်းသွားတော့မင်းတဖြည်းဖြည်းနိနိလာပြီဘာနဲ့တူကလေးဆိုတော့နွမ်းတကိုကိုဆွဲသွားတဲ့နွမ်းဟာနွမ်းတကိုကိုဆွဲသွားပြီဒီနွမ်းတတ်တော့မင်း ခြေတလန်လှမ်းလိုက်တိုင်းလှမ်းလိုက်တိုင်းပြေဖို့ဝေးသွားတာလားနီးသွားတာလားဒီနေ့ဘုန်းကြီးတို့လည်းပဲအဲ့လိုပဲတရက်ကုံသွားပြီဆိုတာနဲ့တရက်သေမဲ့ပဲပို့ပို့ပြီးတော့မနီးပေဘူးလားတပြင်းစီပို့ပို့ပြီးတော့နီးလာပြီပို့ပို့ပြီးတော့ဗုဒ္ဓဘာသာဝင်များပြီးပြီး မိမိတို့အတွက်အာကိုရာဖြစ်တဲ့အာကိုနိုင်လောက်တဲ့ဒါနသီလဘာဝနာဆိုတဲ့ကောင်းမှုတရားတွေကဥအောင်များများကြီးလက်ဥမှုရအောင်အញ្ញံပြုလုပ်ထားဖို့မလိုအပ်ဘူးလားသင်္ဃောနတာပြည့်ရန်ဖန်တီထိုခရီးတို့ဒါမနိုင်ရှိမနိုင်တားစီလိုမရနိုင်တဲ့အမြဲတမ်းရင်းရိုင်လျက်ရှိကြကုန်ပြီတကား ဒီတော့ဘုန်းကြီးတို့ယောဂီများအခုတစ်နှစ်ကိုပြောင်းသွားလို့တစ်နှစ်အသစ်ဖြစ်လာပြီ1383ခုကနေပြီးတော့1384ခုနှစ်ထဲရောက်လာပြီဒီနေ့ဟာနှစ်ဦးအချိန်1384ခုနှစ်ရဲ့ဒါပထမဦးဆုံးရက်ပဲဒါနှစ်ရဲ့အဦးဆုံးရက်ဘာရဲ့အဦးဆုံးလဲ ဒီဒီနှစ်တစ်နှစ်ရဲ့အဝူဆုံးရင်မိမိတို့နေဟောင်းလေးကုန်ခဲ့ပြီဆိုတော့နေဟောင်းမှာမိမိတို့ပြုခဲ့တာတွေမကောင်းမှုတွေပြုခဲ့မိမယ်မကောင်းမှုတွေပြောခဲ့မိမယ်မကောင်းမှုတွေကြံခဲ့မိမယ်ဒါဘုန်းကြီးတို့ပုထုဇဉ်ပြည်ပြီးအလွယ်အမှားလေးတွေမရှိခဲ့ဘူးလားအဲဒီလိုမကောင်းမှုတွေပြုခဲ့မိမယ်ဆိုရင်နှင်းအောင်မှာပဲအကုန်လုံးထားခဲ့မယ် မကောင်းမှုကြီးပြောခဲ့မိမယ်ဆိုရင်နှင်းဟောင်းမှာပဲထားခဲ့မယ်မကောင်းမှုကြီးကြံမိမယ်ဆိုရင်နှင်းဟောင်းမှာပဲထားခဲ့တော့မင်းဒီနှစ်ပင်ရောက်လာပြီဆိုရင်စိတ်အသစ်နဲ့အကောင်းဆုံးအမှုအမူကြီးပြုတော့မင်းကောင်းတာတွေပဲပြုတော့မယ်ကောင်းတဲ့စကားတွေပဲပြောတော့မယ်ကောင်းတဲ့အကြံကြည်လေးပဲကြံကြည်တော့မယ်ဒီနေ့ကစပြီးတော့မိမိအကောင်းဆုံးမိမိနေတော့မယ်အကောင်းဆုံးအပြစ်ကင်းအောင် ကာယကံအပြစ်တွေလည်းကင်းအောင်ဝစီကံအပြစ်တွေလည်းကင်းအောင်မနောကံအပြစ်တွေလည်းကင်းအောင်သာနေတော့မယ်ခုခုခုဒီနေ့သုံးဖြတ်ချက်ကို ပိုင်းပိုင်းနိုင်နိုင်ချပြီးတော့အဲ့ဒီမကောင်းမှုတွေကိုငါဆောင်နေဒီနေ့အရင်နှစ်တည်းရင်နှစ်တည်းကမသိခဲ့လို့မကောင်းမှုတွေပြုခဲ့မိတယ်မိဘတွေကိုလည်းပဲပြန်လည်ပြီးတော့ပြောခဲ့မိတယ်လူကြီးသူမတွေကိုလည်းပဲပြန်လည်ပြီးတော့ပြောဆိုခဲ့မိတယ် ဒီနေ့ကစပြီးတော့ငါမကောင်းမှုရေမပြုတော့မိဘတွေပေါ်မှလည်းပဲမိမိရိုရိုတိတိအနေအချင်းဆက်ဆံတော့မယ်လူကြီးသူမတွေကိုလည်းပဲရိုရိုတိတိဆက်ဆံတော့မယ်ဆရာသမားတွေပေါ်မှလည်းပဲရိုရိုတိတိဆက်ဆံတော့မယ်မိမိမှာအပြစ်ဖြစ်နိုင်တဲ့အပြုအမူဟူသည်မျှတွေကိုငါပံပြုဖြစ်အောင်အထူးရှောင်ကျင်မယ်မကောင်းမှုတွေမပြုဖို့ရှောင်ကျင်မယ်ဆိုရင်တိလတာလုံခြုံအောင်စောင့် ဘာကိုစောင့်ရမှာလဲသီလဘုရားလုံခြုံအောင်စောင့်ထိန်မယ်ဆိုပါရင်ကာယကံမကောင်းမှုဤဘယ်တော့မှမပြုမိတော့ဝစီကံမကောင်းမှုဤဘယ်တော့မှမပြောဆိုမိတော့ဒါသီလပဲသီလကကာယကံနဲ့ဝစီကံကိုအပြစ်ကင်းအောင်ထိန်းကြတာသီလကဗာနဲ့ပါကိုအပြစ်ကင်းအောင်ထိန်းတာလေဒီကာယကံနဲ့ဝစီကံကိုအပြစ်ကင်းအောင်ထိန်းပေးနိုင်တယ်ဒါကြောင့်မို့ မကောင်းမှုဤဒီခုချင်းကစပြီးတော့မပြုတော့ဘူးမပြောတော့ဘူးဆိုရင်သီလကိုယ်သာလုံခြုံအောင်စောင့်မှဘာကိုစောင့်ရမှာလဲဒါကြောင့်ရှင်ကြည်တရားရှင်ကိုရောမြတ်ကြီးများကသဗ္ဗပပတ္တအခါရဏသဗ္ဗပပတ္တလုံးစုံသောမကောင်းမှုအကုသိုလ်ဟူသည်များတွေကိုအကရဏမပြုမလုပ်ရခြင်း၎င်း မကောင်းမှုဟူသည်များတွေကို မပြုနေတဲ့မြတ်စွာဘုရားရှင် ကိုရောမြတ်ကြီးများအဆုံးမဩဝါဒပေးတော်မူခဲ့တယ်။မကောင်းမှုဟူသည်များတွေကိုဘုန်းကြီးတို့ကိုယ်ကိုယ်သိကရာဖြစ်တဲ့မြတ်စွာဘုရားကပြုရမလားမပြုရဘူးလား။ဆောင်ရမှလားရှောင်ရမှလား။မကောင်းတာဆိုရင်ကိုယ်နဲ့လည်းမပြုနဲ့နှုတ်နဲ့လည်းမပြောနဲ့ဟုတ်တယ်မလား။ ဖြစ်နိုင်ရင်စိတ်နဲ့တောင်းမှမကြံနဲ့တကယ်လို့မိမိဟာတခုခုကို ပြုတော့မယ်ပေါ့အလုပ်တခုခုကို လုပ်တော့မယ်ဆိုရင်ဒီအလုပ်ဟာသူတော်ဘာများထိခိုက်နေမလားဆိုတာလေးကိုချုပ်တင်ပြီးတော့ဆင်ခြင်စဉ်းစားဖို့မလိုအပ်ဘူးလားတကယ်လို့သူတော်ဘာကို ထိခိုက်နိုင်မဲ့အပြုအမူမျိုးဆိုရင်မိမိတို့ရှောင်တင်သလားဆောင်တင်သလား ရှောင်တင်နေသူတော်ဘာကိုထိခိုက်နိုင်တဲ့အပြုအမူလေးဆိုရင်ရှောင်လိုက်အဲဒီလိုရှောင်လိုက်ခြင်းအပြင်မိမိမှာအကုသိုလ်တွေမကင်းမေဘူးလားအကုသိုလ်ကင်းသွားတယ်ဒါဘုန်းကြီးတို့အခုဒီမှာအတူနေကြတဲ့အခါကလည်းမှာမိဘနဲ့ပဲဖြစ်ဖြစ်ဆွေမျိုးသားချင်းနဲ့ပဲဖြစ်ဖြစ်လူကြီးသူမနဲ့နေကြတဲ့အခါကလည်းမှာတခါတရံမှာ မိမိကကရုဏာဒေါသဆိုတာလိုပဲတခါတရံမှာပြောပြုမိတာလေးတွေရှိတယ်ဆောင်းလိုက်အောင်းလိုက်ပြောလို့ဆိုလို့မရရင်ဆောင်းလိုက်အောင်းလိုက်သမင်းကျွေးတာကစပြီးတော့တခါလဲစားကျင်စားမစားကျင်နေကိုကဆိုပြီးချရတယ်တဲ့သဘောပေါ့အဲ့ဒီအပြုတ်မှုမျိုးဟာကောင်းတာလားမကောင်းတာလားမိဘပေါ်မှာပြုမှုပြုစုလုပ်ကျွေးပြီးဆိုရင်မိဘမစားကျင်စားကျင်အောင်ရိုးရိုးတည်တည်လေးပြုစုရတာ တကယ်လို့မိမိဟာချက်ထားတဲ့ခြင်းကဒီကနေ့အခြေအနေရခြင်းကအစမတည့်ဘူးဒါပေမဲ့လို့မိဘကိုအဖေဟောတယ်မှာဒီနေ့တော့ရှင်းစပ်လေးဒါလေးနဲ့ဒါလေးနဲ့ဒီလိုလုပ်ပြီးစီမံထားတယ်ဒီလိုလေးလုပ်ထားတယ်ဖိစကြည့်ပါလားဒါလေးစကြည့်ရင်ခရုံးလေးတွေ့မလားမသိအမေစကြည့်ပါလားဒီလိုဆိုရင် ဟောအဲ့ဒီလိုလေးနဲ့ပြောဆိုပြီးတော့ကျွေးမယ်ဆိုရင်ဟင်းမကောင်းပေမဲ့ မိမိရဲ့မေတ္တာစေတနာတွေကြောင့်ဟောစားရတဲ့သမင်းဟင်းရောမမိန်ဘူးလားမိန်ပါတယ်မိဘများစားဝင်သွားတယ်ဘလောက်ကောင်းတာကြီးနဲ့ကြက်ကြော်ဝက်ကြော်ကြီးနဲ့ကျွေးလာဟောဒီမှာပေးစားနဲ့ဒီမှာဆိုကိုယ့်အကိုချကြည့်စားခြင်းစိတ်ကိုတခါလဲပျောက်သွားတာစားခြင်းစိတ်ကိုပျောက်သွားတာမိဘကိုဒါကောင်းကောင်းရိုးရိုးသေးသေးပြုစုတာလားမပြုစုတာလား

မိဘကမွေးဖွားလာလို့ဘာမှမသိတတ်သေးတဲ့အရွယ်ပေါ့မနေ့ကလည်းပြောမိတယ်လို့ထင်ပါတယ်အဲဒီမှာအိယာလေးပေါ်မှာပက်တဲ့အနေထားမျိုးလေးနဲ့ချီကာရလက်ကာရလေးနဲ့ဘာမှမပြောတတ်ဘူးရှင်ကိုက်လို့လည်းခိုက်တယ်မပြောတတ်ဘူးဓမျက်စာလို့လည်းခါတယ်မပြောတတ်ဘူးနှုတ်စာလို့လည်းခါတယ်မပြောတတ်ဘူးအဲဒီအချိန်လေးကမိဘကတခါနဲ့ပြည့်စုပြီးတော့မွေးမြူလာခဲ့တာအသက်ရှိအောင်ကျွေးမွေးလာခဲ့တာ အဲ့ဒီကျေးဇူးလေးကိုပြန်ပြန်ပြီးတော့ငဲ့ပြီးအခုမိအိုဖအိုများကိုမိမိတို့ကဆောင်ကြီးအောင်ကြီးနဲ့မအားသေးဘူးဒါအခုသာမာနမသားသေးဘူးလားအခုပဲသွားတော့မယ်ဘာလုပ်တော့မယ်ဆိုတာမျိုးမဖြစ်စီနဲ့အဲ့တော့မိမိပြုလိုက်တဲ့အပြုအမူဟာသူတစ်ပါးကို ထိခိုက်နေဆိုရင်ဒီအပြုအမူမျိုးကိုဘာလုပ်ရမလဲရှောင်ရမယ် အဲ့ဒီအပြုမူကသူတော်ဘာတို့ပင်ထိကောက်တာလားဆိုတော့ကိုကိုယ်တိုင်အပြစ်တွေဖြစ်နေတဲ့အတွက်ကိုယ်မှရောမထိကိုက်ဘူးလားဒီဒါကြောင့်မို့မိဘကြီးတဲ့ပုဂ္ဂိုလ်များအတရွယ်ကြီးရင်တဲ့ပုဂ္ဂိုလ်များလေးစားလောက်တဲ့ပုဂ္ဂိုလ်များအဲ့လိုပုဂ္ဂိုလ်များကိုမိမိတို့ပြုမှုပြောဆိုဆက်ဆံတဲ့အခါမိမိတို့အပြစ်ကင်းအောင်ဒါကြောင့်မို့ပြုံးမယ်မိမိပြုလုပ်တော့မယ်ကြံရင်စဉ်းစားကိုယ့်ရဲ့အပြုမှုတွေဟာသူတစ်ပါးထိခိုက်မလားမိမိပြန်ထိခိုက်မလားစဉ်းစား ထိခိုက်နိုင်မဲ့အပြုအမူမျိုးဆိုရင်မိမိဆောင်ရမလားရှောင်ရမလားရှောင်ပြည့်စုံကြည့်လိုက်ပြုမြည်ကြံလဲတင့်စိတ်ထဲအမြဲဆင်ခြင်ပါပြုမြည်ကြံလဲတင့်စိတ်ထဲအမြဲဆင်ခြင်ပါ မိမိအလုပ်တစ်ခုကိုပြုတော့မယ်ဆိုရင်အဲ့ဒီမှာဆင်ခြင်သူတစ်ပါးကိုထိခိုက်မလားကိုယ့်ကိုထိခိုက်မလားကိုယ့်ရဲ့အနေအထိုင်နေအသွားအလာတွေကိုယ့်ရဲ့လှုပ်ရှားမှုတွေကတစ်ခါတရံမှာကိုယ့်ကြောင့်သူတစ်ပါးကိုထိခိုက်နေတတ်တယ်ဓမ္မမဟုတ်ဘူးဆိုရင်ကိုယ့်ရဲ့အပြုအမူပြောဆိုရင်အနေထိုင်နေဟာကိုယ့်ကိုယ်လည်းပြန်ထိခိုက်နေတတ်တယ်အထူးအဖြင့်ဘုန်းကြီးတို့တရားရိပ်တာမှာနေတဲ့ ယဟန်တန်ဃာနဲ့အပြင်မှာနေတဲ့ယဟန်တန်ဃာမတူဘူး။ဘုန်းကြီးတို့ဒီတရားရိပ်တံမှာနေတဲ့ယဟန်တန်ဃာအလွန်ထိမ့်သိမ်းရတယ်အလွန်ဆုံးရှောက်ရတယ်။အခုတရားရိပ်တံမှာနေတဲ့ယောဂီနဲ့အပြင်ကျောင်းမှာနေတဲ့ယောဂီအပြင်ကျောင်းမှာနေတဲ့အခုအလူတန်းသွားလုပ်နေကြတဲ့ပုဂ္ဂိုလ်ကြီးတရားရိပ်တံမှာဝင်ပြီးတော့တရားလို့လုပ်နေတဲ့ပုဂ္ဂိုလ်တွေဥပုသ္တိနဲ့ဆောက်တည်နေကြတဲ့ပုဂ္ဂိုလ်ချင်းတောင်မတူဘူး။ဒါအပြင်ကျောင်းမှာဥပုသ္တိနဲ့ဆောက်တည်တဲ့ပုဂ္ဂိုလ်ဟာသီလနဲ့ဆောက်တည်တာ။ တရားရိပ်တာကြတော့တရားတော့အာမထုတ်ပါဘူးလားကဲတရားရိပ်တာအာထုတ်တရားအာထုတ်တယ်ဆိုတာလောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ဣဒ္ဓမာနမစ္စရိယစတဲ့ဒါတွေကင်းအောင်အာထုတ်နေတဲ့ပုဂ္ဂိုလ်ဟာကိုယ့်ရဲ့အမူအရာကဒေါသတွေထွက်နေတဲ့အမူအရာမျိုးပြကြည့်ပါလားကဲအဲ့ဒီပုဂ္ဂိုလ်သူ့ကိုသူ့ကိုသူသူ့ကိုတော့ပြန်ပြီးတော့မထိခိုက်ဘူးလား သူ့အမူအရာကသူ့ကိုထိခိုက်ရင်ကြီးစမ်းမအောင်တရားရိပ်ကနေတဲ့လူတွေကြီးစမ်းမအောင်နေတာထိုင်တာကြီးอ่ะကဲမိမိကိုယ်ရင်ထိခိုက်တာလားဆိုတော့မိမိနဲ့ဆက်ဆိုင်တဲ့တရားရိပ်ကဆရာသမားရောမထိခိုက်ဘူးလားကဲသူတစ်ပါးနဲ့ထိခိုက်နေပြီကိုယ့်ရဲ့အမူအရာကိုယ့်ရဲ့အပြုအမူအရာထားကြအောင်တရားစိတ်တံမှာနေတဲ့ယောဂီများအထူးသတိထားကိုယ့်ရဲ့အမူအရာတွေကိုယ့်ရဲ့အပြုအမူအရာ တခါလဲမရင်ကျေးဘူးမသိမ့်မွေ့ဘူးကြမ်းထမ်းနေတယ်ဆိုရင်ရမ်းကြနေတယ်ဆိုရင်သူ့ကိုမထိခိုက်ဘူးလားကဲသူနဲ့ဆက်ဆက်တဲ့တရားရိပ်တာဆရာသမားရောမထိခိုက်ဘူးလားကဲအဲ့တော့ဒီလိုအပြုတ်မှုမျိုးကိုဆောင်ရမှာလားရှောင်ရမှာလားဒီလိုပဲတရားရိပ်တာနေတဲ့ယဟန်တန်ကထိတိုင်းပဲ ကဲအပြင်းမှနေတဲ့ယဟန်တန်ဃာတွေကုကြည်သမ်းမအောင်အပြင်းမှတင်ငန်းကိုခါတယ်ပခုံးပေါ်တင်ပတ်ကြီးပါပေါ်ကိုကြီးပါတုံးလုံးသွားနေတယ်ဟိုမှာကွန်းရဆိုင်မှာကွန်းတပုတ်ပုတ်တွေစားနေတယ်ကဲဟိနေကနာကနာကဒီနေ့ပါကနာကညာကနာကပြောချင်တာပြောကဲဖင်းတကားကမကမှာသူတို့ကဘာမှသိကြတော့မလို့တရားရိပ်တာကကိုတော်တပါးမှလို့တရားရိပ်တာကဘုံကြီးလားသွားပြီ သွားပြီအဲ့ဒီမှာတရားရေးလာတာဘုံကြီးလာဒီလိုကြီးနေတာလားဒီလိုကြီးထိုင်တာလားဒီလိုကြီးပြောတာလားပြမထိခိုက်ဘူးလားထိခိုက်တယ်ဒါကြောင့်မို့အင်မတန်သတိထားဖို့မလိုအပ်ဘူးလားဒါကြောင့်မို့ပြုမယ်ကြံရင်စဉ်းစားပါထိခိုက်မလားမထိခိုက်ဘူးလားပြုနေသေးမှရောစဉ်းစားဖို့မလိုဘူးလားကိုယ့်ရဲ့အပြုအမူဟာကိုယ့်မြန်ထိခိုက်နေမလားသူတစ်ပါးမြန်ထိခိုက်နေမလားစဉ်းစားပါ ထိခိုက်နိုင်တဲ့အပြုအမူဆိုရင်ကိုချက်ချင်းရှောင်ဖို့မလိုအပ်ဘူးလားပြုတ်ပြီးပြီဆိုရင်လည်းပဲကိုပြုတ်ပြီးတာနဲ့ကိုပြုတ်လုပ်ပြီးတာတွေကိုပြန်ပြီးဆင်ခြင်ကြည့်ပါဆင်ခြင်ကြည့်တဲ့အခါမှာအော်ငါတော့ဒါပြုတ်လို့မိသွားပြီဓမ္မကိုပြန်ပြီးဒီလိုဒီလိုထိခိုက်နိုင်တယ်ငါကြောင့်ငါဆရာသမားငါတိုက်တာထိခိုက်နိုင်တယ်ငါတို့တရားရိပ်တာကြီးပါထိခိုက်နိုင်တယ်ငါနောင်ဆိုရင်ဒီပြုတ်မှုမျိုးငါမလုပ်ရမလဲ ရှောင်မပါလားဆိုတာကိုယ့်အကိုသတိထားပြီးရှောင်ရတာကဲဆိုကြည့်အောင်ပြူစဲမှန်လဲသင်စိတ်ထဲအမြဲဆင်ခြင်ပါ ပြုကြည်ပြန်လဲသင်စိတ်ထဲအမြဲဆင်ခြင်ပါမိမိနှစ်ဦးသား မိမိသူတပန်းနှစ်ဦးသားဘယ်သူများထိညီလဲမိမိသူတပန်းနှစ်ဦးသားဘယ်သူများထိညီလဲဆိုကြည့်လိုက်မိမိသူတပန်းနှစ်ဦးသား ထိကိုင်နိုင်များအပြူများမမားရှောင်ကျင်ပံထိကိုင်နိုင်များအပြူများမမားရှောင်ကျင်ပံ ဒီတော့ဘုန်းကြီးတို့ယောဂီများဤတကယ်တမ်းကျတော့ဘာပဲပြုပြုဘာပဲပြောပြောဘာပဲကြံကြံမိမိကိုယ်တော်ဘာမထိခိုက်တဲ့အပြုအမူမျိုးပြုဖို့မလိုအပ်ဘူးလားအပြောပြောမယ်ဆိုရင်လေစကားလေးတခွန်းပြောတာဒီစကားလေးကတခါတရံမှာမိမိကိုယ်လည်းပြန်ထိခိုက်တတ်တယ်မထိခိုက်တတ်ဘူးလားမိမိပြောတဲ့စကားကသူတစ်ပါးကိုရောတခါတရံမှာမထိခိုက်ဘူးလား သူတစ်ပါးရဲ့အကျိုးပျက်စီးသွားအောင်ထိခိုက်တာတွေလည်းရှိတယ်။ကိုပြောတဲ့စကားလေးကြောင့်သူတစ်ပါးရဲ့မှာအကျိုးစီးပွားတွေလုံးဝပျက်စီးသွားတာရှိတယ်။သူတစ်ပါးရဲ့ဂုဏ်သိက္ခာတွေလုံးဝထိခိုက်သွားတာရှိတယ်။အဲဒီလိုအပြောမျိုးဆိုရင်ဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများရှောင်ရမှာလားဆောင်းရမှာလားရှောင်ရမှာအထူးအဖြင့်တရားရိပ်တာတရားရိပ်တာယောဂီများတရားအထုတ်ရတဲ့ယောဂီများ တရားရိပ်တာမှာဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်များအလုံးပဲအထူးကိုပြုဆောင်ကြံမှာပြောဆိုရင်အဲ့ဒီအပြောဆိုအဆင်မပြေဘူးအပြောဆိုမတတ်ဘူးဆိုရင်ဒီပုဂ္ဂိုလ်ရဲ့အပြောဆိုရမ်းပြမှုဒီပုဂ္ဂိုလ်ရဲ့အပြောဆိုကြမ်းထမ်းမှုကြောင့်ဟင်းဒီပုဂ္ဂိုလ်ကရိတ်တာနဲ့နေတာလားသူကဘာတာဝန်လဲခြေတံတော့ရမ်းရတော့အပြင်မှာနေရင်တော့အပြင်ပုဂ္ဂိုလ်တွေ ဒီလိုအပြောမျိုးမပြောပါဘူးကဲသူ့ကိုဒီပြောမျိုးနဲ့သူ့အပြောကြောင့်သူ့ကိုပြန်ပြီးမထိခိုက်ဘူးလားသူနဲ့ဆက်ဆက်တဲ့တရားရောဆရာသမားရောမထိခိုက်ဘူးလားထိခိုက်ပြီနောက်တစ်ခါပြန်စဉ်းစားကြည့်သူပြောလိုက်တဲ့အတွက်ကြောင့်မို့ဟိုတစ်ဖက်သားမှာတစ်ခါတရံမှာဂုံသိက္ခာတွေတွားပြီးတော့မထိခိုက်ဘူးလားအဲ့ဒီလိုထိခိုက်နိုင်တဲ့တစ်ဖက်သားမျက်နှာမဲ့စကားမျိုးကိုရောဆောင်ရမလားရှောင်ရမလား အဲ့ဒါအထူးအားဖြင့်တရားရိပ်တာပုဂ္ဂိုလ်များတရားနဲ့ဆက်တဲ့ပုဂ္ဂိုလ်များအထူးရှောင်ကျဉ်ဖို့လိုအပ်ပါအထူးသတိထားဆင်ခြင်ဖို့လိုအပ်ပါမိမိတို့ကြောင့်လူတစ်ဖက်သားတွေမထိခိုက်ပါစေနဲ့မိမိတို့ကြောင့်လူတစ်ဖက်သားတွေတိတ်ခါတွေမကြပါစေနဲ့သူတို့ရဲ့အကျိုးစီးပွားတွေမပျက်စီးပါစေနဲ့နောက်မိမိကိုယ်လည်းပဲတရားတွေအလုတ်လုပ်နေတဲ့ပုဂ္ဂိုလ်တရားရိပ်တာရဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်ဆိုပြီးတော့လည်းပဲမိမိကိုယ်လည်းပြန်ပြီးတော့ဒီအပြောမျိုးအပြုတ်ဒီအပြောဆိုမျိုးကြောင့် မိမိကိုယ်လည်းပဲပြန်ပြီးတော့မထိခိုက်တတ်ဘူးလားကဲအဲ့လိုအပြောမျိုးတွေဆိုရင်ထိခိုက်နိုင်တဲ့အပြောမျိုးတွေဆိုရင်မလုပ်ရမှာလေဒီဆိုလိုက်ပြောမြည်ကြံလဲပြောမြည်ကြံလဲသင်စိတ်ချင်းသင်စိတ်ချင်းအမြဲစင်ကြင်ပါပြောစေမှလဲပြောစေမှလဲသင်စိတ်ချင်း အမြဲစင်ကြင်ပါပြောနေသေးမှာကိုတတိယလိုက်ရင်အဲ့ဒီပြောလေးကိုဘာလို့ရမှာလဲစင်ကြင်လိုက်တော်ရင်ငါ80မပြောတော့80ပြောရင်ဒီလိုကြည့်တဲ့ပိုပြီးများသွားလိမ့်မယ်ပြောနေသေးမှာကိုတတိယလိုက်ရင်ချက်ချင်းစင်ကြင်လိုက်စကားပြောင်းလိုက်ဒါကြောင့်မို့ပြောစေမှန်လင်းစင့်စိတ်ထဲအမြဲစင်ကြင်ပါအမြဲ ပြောပြီးပြန်လဲသင့်စိတ်ထဲအမြဲစင်ကြင်ပါမိမိသူတပါနှစ်ဦးသာသေသူများထိညီလဲထိကိုင်နိုင်ညာအပြောများမမှရှောင်ကျင်ပါ ခဲတကယ်လို့ပြောစေတကယ်လို့ပြောပြီးပြီဆိုရင်လည်းပြန်စဉ်းစားကြည့်လိုက်ဩငါပြောလိုက်နေတာတစ်ခါတော့တော်ထိခိုက်သွားပြီငါနောင်တီပြောမျိုးတွေငါရှောင်မှာမိမိပြောလိုက်တဲ့အတွက်ကြောင့်မို့ငါကပြောမှားသွားတဲ့အတွက်ကြောင့်မို့ငါ့ကိုပဲတချို့ကအပြစ်နေအချင်းပြန်ပြောနေကြပြီဟောမိမိကိုထိခိုက်ထိခိုက်နိုင်တဲ့အကျိုးမျိုးနောင်တီအကျိုးမျိုးတွေငါဘယ်တော့မှမပြောတော့ဘူးရှောင်မယ်အဲ့ဒီလိုရှောင်ကြရမှာ ဒါတရားရှင်များတရားနှလုံးသွင်းတဲ့ပုဂ္ဂိုလ်တရားလို့လုပ်ကြတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသင်ကျင်သင့်သလားမသင်ကျင်သင့်ဘူးလားဒီတိုင်းနဲ့အတွေးအကြံတွေကလည်းပဲဒီတိုင်းနဲ့ကိုယ့်ရဲ့အတွေးအကြံတွေဟာမကောင်းတဲ့အတွေးအကြံဆိုရင်မလုပ်ရမလဲရှောင်ဘယ်တော့မှမတွေးနဲ့မကောင်းတဲ့အတွေးတွေကိုကောင်းတဲ့ရောက်လာပြီဆိုရင်ရှောင်မကောင်းတဲ့အတွေးဆိုတဲ့ကူကသူတစ်ပါးထိခိုက်ရင်ထိခိုက်မယ်ကိုယ့်ကိုထိခိုက်ရင်ထိခိုက်မယ်ဟုတ်တယ်မဟုတ်လားအဲ့ဒါမျိုးဆိုရင်မလုပ်ရမှာလဲ ဆိုတွေးမြည်ကြံလဲစိတ်စိတ်ထဲအမြဲစင်ကြင်ပါတွေးစေမှန်လဲစိတ်စိတ်ထဲအမြဲစင်ကြင်ပါတွေးကြည်ကြံလဲစိတ်စိတ်ထဲအမြဲစင်ကြင်ပါမိမိသူတပါးမိမိ နှစ်ဦးသာဘယ်သူများဖြစ်မည်လဲဖြစ်ကဲ့နိုင်ညာအတွေ့များမမားရှောင်ကျင်ပါဒီတော့ဘုန်းကြီးတို့ယောဂီများရှင်မင်းဝဓမ္မမိသားစုများဒီနေ့နှစ်ဦးအနေအားဖြင့်ဘုန်းကြီးကသဗ္ဗပပတ္တအကာရဏံဘုရားရှင်ရဲ့အဆုံးအမလေးကိုဘုန်းကြီးကထပ်ဆင့်ပြီးတော့ ဘုန်းကြီးတို့ဓမ္မမိသားစုများကိုဒီကနေ့ကစပြီးနှစ်ဦးကစပြီးတော့ဒီမကောင်းမှုတွေအကုသို့ဖြစ်နိုင်တဲ့အပြုအမူပြောဆိုအကြံစီတွေကိုဆောင်ရမှလားရှောင်ရမှလားဒါတွေကိုရှောင်ရမယ်အဲဒီလိုရှောင်တဲ့အခါကလည်းမှာဘုန်းကြီးစောစောကပြောခဲ့တဲ့အတိုင်းဒီကာယကမကောင်းမှုဝစီကမကောင်းမှုတွေရှောင်ဖို့ဆိုတာအထူးရှောင်နေရတာမဟုတ်ပါဘူး သီလလေးကိုစင်ကြယ်အောင်ဆောင်ထင်းပါဘာကိုဆောင်ထင်းရမှာလဲငါးပါးသီလလေးဆောင်ထင်းထားတယ်ဆိုရင်လည်းပဲဒီမကောင်းမှုအကုသိုလ်တွေမပြုမိတော့ဘူးမပြောမိတော့ရှစ်ပါးသီလဆောင်ထင်းထားတယ်ဆိုရင်လည်းပဲဒီမကောင်းမှုအကုသိုလ်တွေမပြုမိဘူးမပြောမိတော့ဒါကြောင့်မို့သီလဒီမကောင်းမှုတွေကိုအားလုံးကိုပယ်ကြီးဖြစ်တယ်တဲ့ပယ်ကြီးဖြစ်တယ်တဲ့ ဒါကြောင့်မို့သီလေနသံဝရေနသီလသံဝရေနသီလဟူသောစိတ်ဆုစောင့်ကြည့်ခြင်းဖြင့်သဗ္ဗပပံပဟာယအလုံးစုံသောအကုသိုလ်တို့ကိုပယ်ပြီးလျင်သီလကိုသင်ကျေစွာစောင့်သိခြင်းအပြင်အကုသိုလ်ဟူသမျှတွေကိုပယ်နိုင်လေ။ဘာတွေကိုပယ်နိုင်တာလဲ။အဲဒါကြောင့်အခုသီလလေးစောင့်သိထားတော့လေ။ကဲကိုယ်လမ်းမှာကိုယ့်အရာသေးလေးမှာ ပွက်စိတ်ကလေးတွေတွားနေတယ်ကိုယ်ကိုလာပြီးပွက်စိတ်ကလေးကကိုက်တယ်ဒါရင်နဲ့တခြားအချိန်သာဆိုရင်တစ်ခါလဲဖမ်းပြီးပွက်ချင်လိုက်ဒါရင်နဲ့အခုတီလာဆောက်တည်ထားတော့ငါတီလာဆောက်တည်ထားတာဟောလက်ကလေးနဲ့အသားလေးယူပြီးတော့ဘေးကိုလွင့်ရကျွရလေးပို့လိုက်ကဲသူတစ်ပါးရဲ့အသက်ကိုသတ်ဖြစ်သေးရဲ့လားမတတ်ဖြစ်တော့ဘူးအဲ့လိုသီလစောင့်ထိန်ထားပြီဆိုရင်ကိုယ့်ကိုယ်ကိုအထူးစောင့်ရှောက်ထားတဲ့အတွင်းမကောင်းမှုအကုသိုလ်တွေမပြုမိတော့ဘူးမပြောမိတော့ဘူးမကြံမိတော့ဘူး နောက်ကုသလတဥပသံပဒံတဲ့ကုသိုလ်ကုသမြတွေကိုပြည့်စုံစေရမယ်ဒီမကောင်းမှုအကုသိုလ်တွေကိုမိမိတို့ကမပြုတော့ဘူးဆိုတဲ့ကိုက အပယ်၄ပါးကမတွတ်နိုင်ဘူးလားအပယ်လေးကလွတ်ပြီလေခွန်ကြီးတို့ယောဂီများကိုခွန်ကြီးဆုံးသောကပြောခဲ့ပြီဒီနေ့နှစ်ဦးမှခွန်ကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများကို အပယ်လေးကလွတ်နိုင်တဲ့အဆုံးအမလေးကိုပြောလိုက်မယ်လို့ပြောလိုက်တာ ဒီမကောင်းမှုအကုသိုလ်တွေကိုမပြုတ်ဘူးမပြောဘူးဆိုရင်ဒီပုဂ္ဂိုလ်အပယ်သေးကမလွတ်နိုင်ဘူးလားနောက်ကုသလတဥပသံပရံကုသိုလ်တရားတွေတိုးပွားအောင်ပြုနေဒီတော့ကုသိုလ်တရားတွေတိုးပွားအောင်ဆိုတော့ဒီကုသိုလ်တွေတိုးပွားဖို့ဆိုတာဘုန်းကြီးတို့ယောဂီများဒါနာကောင်းမှုတွေလည်းဘုန်းကြီးတို့စွန့်နိုင်တယ်များပြုနေကြတာပါပဲသီလကုသိုလ်တွေလည်းပဲစွန့်နိုင်တယ်များဆောင်ထင်းနေကြတာပါပဲအဲ့ဒီတည်းမှာဘာဝနာကောင်းမှုကတော့ ကုသိုလ်တွေအတူပွားဆုံးပဲကုသိုလ်တရားတွေအတူပွားဆုံးဟာဘာကောင်းမှုလဲဒီဘာဝနာကောင်းမှုတွေသမထဘာဝနာဖြစ်ဖြစ်ဝိပဿနာဘာဝနာဖြစ်ဖြစ်အဲ့ဒီဘာဝနာတရားတွေပွားနေလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာကုသိုလ်တွေတိုးပွားပြီးပြည့်စုံနေတယ်တဲ့ကဲဘုန်းကြီးတို့ယောဂီများကိုဘုန်းကြီးပြောခဲ့တယ်လေထိုင်ပြီးတော့ပဲရှုရှုရပ်ပြီးတော့ပဲရှုရှုဈဉ္ညာလျှောက်ပြီးတော့ပဲရှုရှုရှုမှတ်နေတိုင်းရှုမှတ်နေတိုင်း တမန်မှတိုင်းကုသိုလ်စိတ်တခါဖြစ်နေတယ်လို့ပြောပြတယ်တမန်မှတိုင်းကုသိုလ်စိတ်တခါဖြစ်နေတယ်ဆိုတော့မိမိဟာတမန်နှစ်လောက်ကောင်းကောင်းမှတ်ရင်မှတ်ချက်ပေါင်း90ရမယ်အနည်းဆုံးမှတ်ချက်ပေါင်းဘယ်လောက်ရမလဲကဲကုသိုလ်စိတ်ပေါင်းဘယ်လောက်ရသွားလဲ90ရသွားပြီကုသိုလ်စိတ်90ရသွားအခုမိမိတို့ကတဏှာကြီးထိုင်ကြီးတရားပုံနဲ့ရှုမှတ်တယ်တဏှာကြီးဈဉ္ညာလျှောက်ပြီးရှုမှတ်တယ် ဒီစင်းရံလျှောက်လို့ပြည့်သွားပြီဆိုရင်တဏှာကြီးခံပြီးတော့ရှုမှတ်တယ်အဲဒီတော့နာယီပေါင်းများစွာရှုမှတ်နေတာဆိုတော့ကုသိုလ်စိတ်တွေကနည်းနည်းလေးလားအများကြီးလားဒါကြောင့်သမထဝိပဿနာဟိသမထဝိပဿနာတို့ဖြင့်ကုသလသမာဓိပိတဝါကုသိုလ်ကိုပြည့်စုံစေပြီး၍ဘုန်းကြီးတို့ကုသလဥပတံပဒံဆိုတဲ့နေရာမှာကုသိုလ်တရားတွေ ဥပသမ္ပရာပြည့်စုံစေရမယ်ဆိုတာဒီသမထဘာဝနာဝိပဿနာဘာဝနာတရားတွေပွားတဲ့ဒီဘာဝနာတရားတွေကိုပွားနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကုသိုလ်တရားတွေအများကြီးတိုးပွားနေတယ်ပြည့်စုံနေတယ်တဲ့။ဒါကြောင့်မို့ကုသိုလ်စိတ်တွေကြီးတယ်အများအားဖြစ်နေ။ဒီဘာဝနာပွားနေတဲ့ပုဂ္ဂိုလ်ဟာကာယကံမကောင်းမှုတွေလည်းမပြုဖြစ်တော့ဝစီကံမကောင်းမှုတွေလည်းမပြောဖြစ်တော့ မနောကံမကောင်းတဲ့အကြံစီတွေလည်းမကြံစီဖြစ်တော့ဘူးဒီမှာအာယုမစိတ်ကြီးမြဲအောင်ရှိမှတ်နေတာဆိုတော့အဲဒါကာယကံဝစီကံမနောကံဆိုတဲ့အပြစ်တွေလုံးဝမကင်းဘူးလားဗျာဒီကာယကံဝစီကံမနောကံအပြစ်တွေကင်းပြီးတော့မှတ်ချက်တိုင်းမှတ်ချက်တိုင်းဟာကုသိုလ်ဖြစ်နေသလားအကုသိုလ်ဖြစ်နေသလားကုသိုလ်ကြီးတွေဖြစ်နေတာကုသိုလ်တရားတွေကြီးတွေတိုးပွားနေတာအဲတော့ဒီမှတ်ချက်တိုင်းမှတ်ချက်တိုင်းကုသိုလ်တရားတွေတိုးပွားနေတော့ ကုသိုလ်စိတ်ပေါင်းတသိန်းရရင်နိဗ္ဗာန်ကို မျက်မှောက်ပြုမယ်ဆိုရင်ကိုတမတ်မှတ်လိုက်တာနဲ့နိဗ္ဗာန်နဲ့တစ်ချက်မနေဘူးလားမှတ်ချက်ပေါင်းတသိန်းဖြစ်ရင်နိဗ္ဗာန်ကိုမျက်မှောက်ပြုမယ်ဆိုရင်ကိုဟာမှတ်ချက်တိုင်းမှတ်ချက်တိုင်းဟာတစ်ချက်မှတ်လိုက်နိဗ္ဗာန်နဲ့နှီးလိုက်တစ်ချက်မှတ်လိုက်နိဗ္ဗာန်နဲ့နှီးလိုက်တစ်ချက်မှတ်လိုက်နိဗ္ဗာန်နဲ့နှီးလိုက်နိဗ္ဗာန်နဲ့တော့နှီးနှီးသွားတယ်ဘာနဲ့ဝေးဝေးသွားလဲဒီအပေဘေးနဲ့ကြတော့ဝေးဝေးသွားတယ် ဒါကြောင့်မို့ဒီကုသိုလ်တရားတွေတိုးပွားအောင်အခုတတိပဒဝိပဿနာတရားတွေရှုပွားနေပြီဆိုရင်ဘုန်းကြီးတို့ယောဂီများအပေဘေးကမကင်းဝေးဘူးလားကဲဒါကြောင့်ဘုန်းကြီးတို့ဒီနေ့နှစ်ဦးချိန်ကကာလမှာမကောင်းမှုတွေကိုလည်းရှောင်ပြီးတော့ကောင်းမှုကုသိုလ်ဟူသည်များတွေကိုဆောင်ပါတဲ့ကုသိုလ်ရတာဟူသည်များဆောင်ပါလုပ်ပါဒါနကောင်းမှုတွေလည်းပြုပါသီလတွေလည်းစောင့်ပါ ဘာဝနာတရားတွေကိုလည်းပဲဘာလို့ရမလဲပွားများပါနောက်နံပါတ်3ချက်ကသစိတ်တာပရိယောတာပနာမိမိစိတ်ကိုဖြူစင်စေရမယ်တော့မိမိစိတ်ကိုဖြူစင်စေရမယ်ဆိုတော့မိမိစိတ်ကိုဖြူစင်အောင်ခုဝိပဿနာဘာဝနာတွေပွားနေတာလေဘာတွေပွားနေတာလဲကဲဝိပဿနာဘာဝနာတရားတွေပွားနေလို့အာယုမစိတ်ကလေးမိနေတယ် အခုယောဂီပုဂ္ဂိုလ်များဖောင်းအာယုပင်အာယုလေးကိုရှုနေတယ်ရှုမှတ်တဲ့ဖောင်းအာယုလေးပေါ်မှာရှုစိတ်ကလေးတစ်ခါလဲစိုက်ပြီးကြာသွားနောက်ပင်အာယုလေးပေါ်လာတယ်ပင်နယ်လို့ရှုလိုက်တယ်မတ်စိတ်လေးကအဲ့ဒီပင်အာယုလေးပေါ်မှာစိုက်ကြာနောက်တစ်ခါဖောင်းမှုအာယုစိတ်ကလေးပေါ်လာတယ်ဖောင်းနယ်လို့ရှုမှတ်တယ်စိုက်ကြာသွားတယ်ပင်နဲ့အာယုစိတ်ကလေးပေါ်လာတယ်ပင်နယ်လို့ရှုမှတ်လိုက်တယ်စိုက်ကြာသွားအဲ့ဒီကိုရှုမှတ်တဲ့အာယုံလေးပေါ်မှာရှုစိတ်ကလေးစိုက်ကြနေတဲ့အချိန် ခြားစိတ်တွေ၊ရှားစိတ်တွေဝင်သေးရလား။မကောင်းတဲ့အကုသိုလ်စိတ်တွေရောဝင်သေးရလား။ကြတိတော့မှတ်စိတ်ကလေးကြီးတဲ့မစင်ကြယ်ဘူးလား။တည်ငါတည်ငါစင်ကြယ်နေတာ။မိမိစိတ်ကလေးစင်ကြယ်နေတာတည်ငါလေးပဲတစ်ခဏလေးပဲစင်ကြယ်နေတာရှုမှတ်ခိုက်ရှုမှတ်ခိုက်ကလေးမှာအဲဒီလိုရှုမှတ်ခိုက်ရှုမှတ်ခိုက်လေးစင်ကြယ်နေတာ။ တကယ်စင်ကြယ်ပြီဆိုတာကအရဟတမေညာဖူညာရပြီဆိုရင်မိမိရဲ့တဏ္ဍာမှာကိလေသာဆိုတဲ့အငြိအကျေးတွေဝင်နိုင်သေးရဲ့လားလုံးဝပယ်တတ်လိုက်ပြီအရဟတမေနဲ့ပယ်တတ်လိုက်ပြီလုံးဝပယ်တတ်လိုက်ပြီဖြစ်တဲ့အတွက်ကြောင့်ဘယ်အချိန်မှမှဒီမကောင်းတဲ့ကိလေသာစိတ်ဆိုတာအကုသိုလ်စိတ်ဆိုတာဘယ်အချိန်မှမှမဝင်တော့လုံးဝစင်ကြယ်သွားဘယ်လိုစင်ကြယ်သွားလဲ တခဏလေးမဟုတ်ဘူးအခုဘုန်းကြီးတို့ယောဂီများကြတော့အခုရှုမှတ်နေသေးလေးမှာကိလေသာမဝင်မှုစင်ကြယ်တယ်ရှုမှတ်ရာကနေတရားဖြုတ်လိုက်ပြီးအပြင်လေးရောက်သွားပြီအခြားစိတ်တွေမဝင်ဘူးလားအဲ့ဒီတော့လုံးဝမစင်ကြယ်ဘူးရှုမှတ်နေတဲ့ခက်လေးမှာတရင်ကတရင်ကစင်ကြယ်အရဟတမညာပူညာရသွားပြီဆိုတဲ့ပုဂ္ဂိုလ်ကြတော့ကိလေသာကြီးလုံးဝကိုမလာတော့မကောင်းတဲ့အကုသိုလ်စိတ်ကြီးလုံးဝကိုမဖြစ်တော့အဲ့တော့လုံးဝကိုစင်ကြယ်နေပြီဆိုတော့ စိတ်ကိုစိတ်သစိတ်တပရိယောတာပနာမိမိစိတ်ကိုဖြူစင်စေရမယ်ဆိုရင်တကယ်ဖြူစင်ဖို့အတွက်ဆိုရင်အရဟတမေညာပူညာရအောင်အားထုတ်ပညာရအောင်အားထုတ်ပါမယ်ဒီတော့အရဟတမေညာပူညာဆိုတာယဟန္တာဖြစ်တည်တိုင်အောင်ဘာဖြစ်တည်တိုင်အောင်လဲယဟန္တာဖြစ်ပြီဆိုတာအရဟတမေညာပူညာရပြီဆိုရင်ယဟန္တာဖြစ်တော့တာယဟန္တာဖြစ်အောင်ဒီအရဟတမေညာပူညာရအောင်ဆိုတာလေး ဘယ်လိုအားထုတ်ရမလဲဆိုတော့အခုယောဂီတို့အားထုတ်နေတဲ့၆ဓာရကပေါ်လာတဲ့အာယုံကိုရှုရမှာပဲမြင်လာရင်မြင်ကြိုက်မှမြင်တယ်ကြားလာရင်ကြားကြိုက်မှကြားတယ်အနန္တိနံကြိုက်မှနံတယ်ရတာသတိကြိုက်သတိတယ်တွေ့တိတွေ့တိကြိုက်တွေ့တိတယ်စိတ်ကူးစဉ်းစားကြံစည်ကြိုက်လေးမှစိတ်ကူးတွေစဉ်းစားတယ်ကြံစည်တယ်ဒါပဲရှုရမယ်အခုယောဂီတို့ရှုတဲ့အတိုင်းပဲဒီတိုင်းလေးပဲပြစ္ဆုတ်ပံတဲ့တွေရှုနေရုံပဲ ဒီတန်ရှုနေလို့စိတ်တည်ကြည်မှုတမာရီတွေအားကောင်းလာပြီဆိုရင်ယုတ်သဘောနံသဘောအဖြစ်ပြသဘောသိတဲ့ဝိပဿနာဉာဏ်ဒီဉာဏ်ကြီးချင်းပြည့်စုံတဲ့အခါကျတော့ဟော သောတပတ္တိမညာပူညာဖြင့်ဆက်ရောက်သောတာပန်တည်သွားတယ်အဲဒီကနေဆက်လက်ရှုပွားရင်တဂရဂံမိမညာပူညာဆက်ရောက်တဂရဂံတည်အဲဒီကဆက်လက်ပြီးတော့ရှုပွားအထုတ်ရင်အနာဂံမိမညာပူညာဆက်ရောက်အနာဂံတည်ဆက်လက်ပြီးရှုပွားအထုတ်သွားပြီဆိုရင်ဟောအရဟတမညာပူညာဆက်ရောက်ပြီးဟောယဟန္တာဖြစ်သွားတယ် ယန္တာဖြစ်သွားပြီဆိုရင် နောက်ထပ်ဘဝခန္ဓာဆိုတာရပါဦးမလားမရတော့ဘူးအာလုံးဆင်းရဲတွေကုန်ငြိမ်းသွားပြီဒါကြောင့်မို့အရဟတမညာကိုဉာဏ်ရအောင်အားထုတ်ပါဆိုရင်လည်းယခုယောဂီတို့အားထုတ်နေတဲ့တတိပဋ္ဌာန်မဲ့ခင်တရားကိုပဲပြစ္ဆုတ်ပံတဲ့တဲ့ပေါ်သေးပေါ်ကချစ်သေးဖြစ်ခိုက်ကလေးကိုမရှုရဘူးလားရှုတဲ့အခါမှာဣရိယာပုရွေးစရာလိုသေးရလားဘယ်ဣရိယာပုနဲ့ပဲရှုရှုတရားမရနိုင်ဘူးလား

အိမ်မပြောမချင်းမနဲ့ဖင်းခင်းချိန်မှဆိုရင်လည်းအာထုတ်နေ့လေအချိန်မှဆိုရင်လည်းအာထုတ်ညမှဆိုရင်လည်းအိမ်မပြောမချင်းအာထုတ်အဲလိုအချိန်မရွေးနေရမရွေးဣရိယာပုမရွေးတဲ့နဲ့ကြိုးစားပြီးအာထုတ်သွားရင်ဒီအရဟတမေညာပူညာဆက်ရောက်လို့ယဟနာဖြစ်ပြီဆိုရင်စိတ်အငြိအကျေးတွေလုံးဝမစင်ကြယ်ဘူးလားကဲစိတ်ငြိအကျေးတွေစင်ကြယ်သွားပြီဆိုတော့အပေဘေးကရော လုံးဝမကင်းဝေးဘူးလားဗျာ ဒီတော့အပေသေးကဘုန်းကြီးတို့ယောဂီများလွတ်ကျင်တယ်ဆိုရင်ဒီအဆုံးမ၃ပါးလေးတိုင်လိုက်နာနံပါတ်1မကောင်းမှုတွေဘာလို့ရမလဲနံပါတ်2ကောင်းမှုကုသိုလ်တွေနံပါတ်3မိမိစိတ်ကိုဒီအဲ့ဒီ၃ပါးတိုင်လိုက်နာရင်အပေသေးကလုံးဝမလွတ်နိုင်ဘူးလားဗျာကျေလုံးဝလွတ်နိုင်တယ်ခေတ္တလေးကိုဆိုမယ်ဆိုပြီးတော့ဒီကနေ့တရားသိညာဆိုနော် မကောင်းမှုများရှောင်ရှားပယ်လေကောင်းမှုတရားဖြစ်ပွားဆုံးသည်မိမိစိတ်ဓာတ်ဆွဆွဖြူစေဒီသုံးပါးဖျားဆုံးမှသည် မကောင်းမှုများရှောင်ရှားပေလေကောင်းမှုတရားဖြစ်ပွားဆုံးစေမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေဒီသုံးပါးဖျားဆုံးမှပြီဆိုကြည့်လိုက်သမှာ သုံးပါးတိုင်လိုက်နာသွားရင်အပေသေးကလုံးဝမလွတ်မြောက်နိုင်ဘူးလားဗျာဒီလွတ်မြောက်နိုင်ပြီဒီနေ့နေ့ဦးချိန်ခါကာလမှာဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများဒီနေ့ကစပြီးတော့ဒီနေ့တလတစ်နှစ်နောက်နေ့ကြည့်အောင်ပေါ့ဗျာဒီစိတ်ညစ်ကြေးတွေလုံးဝစင်ကြယ်အောင်အမြဲတမ်းမကောင်းမှုတွေရှောင်ကောင်းမှုတွေဆောင် ဒီစိတ်ကလေးညစ်ကလေးကိုစင်ကြယ်သွားအောင်မိမိတို့ဆောင်ရွက်သွားရင်အပေပေးကလုံးဝလွတ်မြောက်နိုင်ပြီဒါကြောင့်မို့ဘုန်းကြီးတို့နှစ်နှစ်သက်ဆန္ဒမုံဖြစ်တဲ့အဲ့ဒီတရားဆောင်ပုဂ္ဂိုလ်တွေဆိုမယ်ဆိုပြီးရင်တရားသိကြမယ်နော်နေဟောင်းကုံပြောက်နေဟောင်းကုံပြောက်နှစ်သေးရောက်နှစ်သေးရောက်ထွန်းတောက်မင်္ဂလာရှိပါစေထွန်းတောက် နေဟောင်းကုံပြောက်နှစ်သေးရောက်ခွန်တောက်မင်္ဂလာရှိပါစေနှစ်သိမင်္ဂလာ ချိန်အခါစိတ်မှညင်မဲ့ကင်းပါစေနှစ်သိမင်္ဂလာချိန်အခါစိတ်မှညင်မဲ့ကင်းပါစေ တနှစ်ပတ်လုံးစိတ်ဖြူဖုံးရွှင်ပြုံးကြည်သာရှိပါစေတနှစ်ပတ်လုံးစိတ်ဖြူဖုံးရွှင်ပြုံးကြည်သာရှိပါစေ ဒီနေ့ကစပြီးတော့မိမိတို့ရဲ့နှစ်သက်မင်္ဂလာမှာစိတ်ရဲ့မြင့်ကြီးတွေကို အားလုံးသင်ကြအောင်ဖြစ်ကြောင်းမယ်။တစ်နှစ်ပတ်လုံးမိမိတို့စိတ်ကြီးဟာအမြင့်ကြီးတွေကင်းစင်အောင်မကောင်းမှုတွေလုံးဝမပြုတ်မိပဲကောင်းမှုတရားတွေကိုသာအမြဲတမ်းပြုလုပ်ဖြစ်အောင်တစ်နှစ်ပတ်လုံးမိမိတို့စိတ်ကြီးသင်ကြအောင်လုပ်မယ်။တစ်နှစ်တည်းနဲ့ပြီးရောလားဆိုတော့တစ်သက်လုံးစိတ်မြင့်ကြီးတွေသင်ကြရင်မကောင်းဘူးလား။ဆိုတစ်သက်ပတ်လုံး စိတ်ဖြူဖုံးရွှင်ပြုံးကြည်သာရှိပါစေဆိုသတ္တဝါမှန်သမျှကျမ်းမာကြ အေးမြချမ်းသာရှိပါစေသတ္တဝါမှန်သမျှကျမ်းမာကြအေးမြချမ်းသာရှိပါစေ ကမန္တဝယောဝုဒ္ဓစိဏမရဏတန္တိကံစီတောနာကတိရတ္တပင်ငောနတာသူဝေသူဝေဘောတောဗုဒ္ဓဝါရီကဘာဤ၌ပါရမီစုဆောင်ဩယောဂီသူတော်စင်အပေါင်းတို့သင်္ကမတာပညာနှစ်ပြောင်းတစ်ခေလောင်း၍အဟောင်းကွယ်ပြောက်အတ္တတို့ ရောက်ခဲ့ကြကုန်ပြီ။ ဝယောဝုဒ္ဓအရွယ်ကြည်ရင်ပင်နိနှင့်မြန်တင့်တင့်ရှင်ဆိုနောက်ထပ်၍မပြိုနိုင်ကြကုန်ပြီစိန်နာချိန်တိုင်းယိုယွင်းတရွေ့၍ကိုမင်းညကုန်သည်ဖြစ်၍မရဏတန္တိကာကြည်သူငယ်သူပဲမဟုပဲဇေဝခရီးတို့တစားတဲ့တစားနီးကြကုန်ပြီ အနာဂတေဇီဝိတုံအနာဂတာနောက်ကာလဝေဇီဝဆက်စီရှင်းရမျောတွေးထိုအရေးဒီကသတ္တာတွေးစေတွေးစေရှင်းရခင်တဲ့မမြင်အကြောင်းသူတော်လှလေပြီသူဝေသူဝေနဲ့ပြခေါ်လိနောက်တနေ့တို့ရွေ့ရွေ့သက်ပိုင်းရောက်တိုင်းပင်လျင် ပင်ငောနတာပြည့်ရန်ဖန်တီးထိုခရီးကိုတာမနိုင်စီမနိုင်တာစီလိုမရနိုင်ပဲအမြဲတမ်းရင်းဆိုင်လျက်ရှိကြကုန်၏တကား